သာသနာတော်နှစ်2560ခုနှစ်ကောဇာတိဂရိ1389ခုနှစ်နေုံလာဇန်2ရက်ခရစ်နှစ်2019ခုနှစ်မေလ29ရက်စနေနေ့အမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယား ဟမုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ရှင်မင်းဝန်ဆရာတော်ဤအချိန်ပြည့်မဟာတတိပဌံ9ရက်တရားစခန်းပွဲမှာမဟာတတိပဌံဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားတို့ပြုလူမှာကတော့ဝိပဿနာဂုံရည်ပြ တရားတော်ဘာတရားတော်လဲဒီမဟာသတိပဋ္ဌာန်ဝိပဿနာတရားတွေပွားများအားထုတ်သွားတဲ့ပုဂ္ဂိုလ်တွေဟာဘယ်လိုဘဝလွတ်မြောက်သွားကြတယ်ဘယ်လိုဆင်းရဲတွေကနေပြီးတော့လွတ်မြောက်သွားကြတယ်ဆိုတဲ့ဂုံကြီးလေးတွေကို ပြပြီးတော့မိမိတို့လည်းပဲဒီမဟာသတိပဋ္ဌာန်ဝိပဿနာတရားတွေကို ရိုးရိုးသေးသေးကြိုးစားပြီးတော့ပွားများအားထုတ်သွားရင်အဲ့ဒီလိုဆင်းရဲတွေငြိမ်းနိုင်တယ်ဆိုတာလေးတွေကိုမိမိတို့အားရှိလာအောင်မို့ဘုန်းကြီးကအပေတရားပေါ့အခုညာပိုင်းလေးကိုဘုန်းကြီးဝိပဿနာဂုဏ်ကြီးပြတရားတော်တွေဟောနေတယ်ဆိုတာယောဂီတို့ကိုအားပေးနေတာဒီတိုင်းဒီတိုင်းကြိုးစားသွားရင်ဒီလိုအားထုတ်သွားရင်ဒီလိုဖြစ်မယ်ဆိုတာလေးတွေကိုဘုန်းကြီးအားပေးတရားတွေဟောပေးနေတာပါဒါကြောင့် ဘာဝိတဗဟုလိကတာကျင်ခံများစွာမိမိတို့ရှေ့မှနောက်မှတည်ဆက်နေအောင်နာနဲ့မိုးလင်းကမိုးချုပ်တနေ့တာလုံးဤအဖြစ်လည်းပဲစင်ကမေနနိသစ္စာယဈဉ္ညာလျှောက်ပြီးတော့ရှုမှတ်တာတစ်မျိုးအထိုင်ဣရိယာပုနဲ့ရှုမှတ်တာတစ်မျိုးဒီလိုရှုမှတ်နေတာဘာကြောင့်လဲဆိုရင်ကာမိသန္တာစတဲ့និဝရဏတရားတွေမဝင်အောင်မို့និဝရဏတရားဟာ တမာတိမဖြစ်အောင်တမာတိမရအောင်တားထားတဲ့တရားဘုန်းကြီးတို့ယောဂီများကဒီတမာတိဖြစ်မှဝိပဿနာဉာဏ်ဖြစ်မယ်ဝိပဿနာဉာဏ်ပြည့်စုံမှမဉဏ်ပူဉဏ်နိဗ္ဗာန်မျက်မှောက်ပြုမယ်ခုတော့နိဗ္ဗာန်ကိုမျက်မှောက်ပြုရေးအတွက်ဘုန်းကြီးတို့အားထုတ်နေကြတာဖြစ်တော့တမာရီမှမဖြစ်လို့ရှိရင်ဝိပဿနာဉာဏ်မဖြစ်ဘူးဒါကြောင့်ဒီတမာရီကိုဖြစ် မဖြစ်အောင်တားဆီးထားတဲ့နိဝရဏတရားတွေမဝင်နိုင်ဖို့အတွက်မဝင်လာနိုင်အောင်ထိုင်ပြီးတော့ရှုမှတ်နေတဲ့အခါမှာလည်းပဲတတိဥစည်းတဲ့စိတ်ကလေးနဲ့တတိအဆောင်ထားပြီးတော့ဒီနိဝရဏတရားတွေမဝင်အောင်ကြိုးစားရှုမှတ်ရဈဉ္ညာလျှောက်ရှုမှတ်တယ်ဆိုတာလည်းပဲဒီတတိလေးပဲအဆောင်ထားလိုက်တာပဲဘုန်းကြီးတို့အရိယဝါဒဆိုတဲ့သုတ္တန်ဒေသနာတော်ကြီးရှိပါတယ်အရိယစံအေး ဒီအရိယာစာအိမ်နဲ့နေဖို့ရာနံပါတ်1အချက်ဟာတတိပဲတတိဆိုတဲ့အဆောင်လေးရှိနေရင်ကိလေသာမဝင်နိုင်တော့ကိလေသာမဝင်ရင်ဒီပုဂ္ဂိုလ်ဟာဆင်းရဲငြိမ်းနေတယ်အရိယာတို့ရဲ့စာအိမ်ထဲမှာနေရတာဒါကြောင့်တတိလေးဟာအရေးကြီးဆုံးပါဒါကြောင့်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်ထိုင်ပြီးတော့ရှုမှတ်ရင်းနဲ့နိဗ္ဗာန်တရားတွေမဝင်အောင်တဏိတာလို့ရှုမှတ်ပြီးတော့အထုနေရမှာ ညင်ဝိယချိန်ခါကလပ်မှာလည်းပဲဒီနေ့လေနေကင်းကားကဲ့သို့ရှုမှတ်ပြီးတော့ညင်လျံအချိန်မှာယောဂီပုဂ္ဂိုလ်ဟာလျောင်းဆက်နားနေမှုပြုပြီးတော့နာနဲ့မိုးတောင်ရံအချိန်မှာလည်းပဲစိုးစိုးထားပြီးတော့မိမိတို့ဇင်ညာလျှောက်ပြီးရှုမှတ်ထိုင်ဣရိယာပုနဲ့ရှုမှတ်လို့အဲဒီလိုនិဝရဏတရားတွေမဝင်အောင်တတိဥစည်းတဲ့စိတ်ကလေးနဲ့ရှေ့မှန်နောက်မှတ်တွေအမြဲမပြတ်အနုယုတ်တော့ အစင်မပြတ်အားထုတ်နေလို့ရှိရင်တဲ့အဲ့ဒီအားထုတ်နေတဲ့ပုဂ္ဂိုလ်ဟာနံပါတ်1ဧကတနေနိတိနောဝါတထိုင်အတွင်းမှာတရားရနိုင်တယ်ဘယ်နှထိုင်အတွင်းမှာလဲတထိုင်အတွင်းမှာတရားရနိုင်တယ်တရားရဖို့နေလဲဘုန်းကြီးပြောခဲ့ပြီးပြီတကယ်လို့မိမိမှာတထိုင်အတွင်းမှာတရားရနိုင်လောက်တဲ့ပါရမီမပြည့်စုံသေးဘူးဆိုရင်တဲ့တထံအသက်ကွန်သောမရဏကာလီတမတိတိဟောတိ တေကံနီးမှာတရားရနိုင်တယ်ဘယ်ချိန်မှာတရားရနိုင်တယ်ဘုန်းကြီးမနေ့ကဒါကိုပြောခဲ့ပြီဒေဂာနီးစေတဲ့ချိန်လေးမှာပဲဘုန်းကြီးတို့ဒီမှာရှင်သန္နမထေကိရိတာအသောကုန်ခံရဟနာပြတ်သွားတယ်ဒီဒေဂာနီးစေတဲ့ချိန်လေးမှာပဲတမ္ပဓာတိကကြီးဒီတရားကိုအမိခိုရသွားတဲ့အတွက်ကြောင့်မို့အပေဆင်းရဲကလွတ်ပြီးသူဝိတိဘုံဘဝကိုရောက်ရှိသွားခဲ့တယ်ဒါတွေဟာ မိမိတို့အားထုတ်နေတဲ့တရားကမိမိတို့ကို ပြန်ပြီးတော့ဆောင်းလျှောက်တာဘသူကဆောင်းလျှောက်တာလဲဓမ္မောဟဝေရခတိဓမ္မစာရီတရားကိုယုသိစွာကျင့်သူကိုတရားကပြန်ဆောင်းလျှောက်တယ်ဘယ်လိုဆောင်းလျှောက်နေသလဲဆိုရင်ဘုန်းကြီးတို့ယောဂီများ လူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာရသည့်တိုင်အောင်တရားကဆောင်းလျှောက်ပြီးသွားမယ်အပယ်လေးပါးကလွတ်အောင်တရားကဆောင်းလျှောက်ပြီးသွားမယ်ဒါကြောင့်မို့ ယောဂီပုဂ္ဂိုလ်ဟာတရားကိုယ်သာရိုးရိုးသေးသေးဗုဒ္ဓကတကျင့်ခံများစွာရှုပွားအားထုတ်သွားလို့ရှိရင်တဲ့တေဂန်ဤဆဲဆဲလေးမှာ တရားရသွားနိုင်တယ်။ဘုန်းကြီးတို့မြန်မာနိုင်ငံမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရှိစဉ်အချိန်ကကာလဆရာတော်ဘုရားကြီးရဲ့နောက်ကဘုန်းကြီးအမြဲတမ်းပစ္စတမနာဖြစ်နေလိုက်ပါပြီးတော့နေရတော့ဒီလိုပဲမကြမ်းပါတဲ့ပုဂ္ဂိုလ်ကြီး ကျောင်းတိုက်တော်ကြီးနဲ့မာစီရိတ်တာကြီးနဲ့လာရောက်ပြီးတော့ရိတ်တာမှာဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေမကြမ်းပါတဲ့အခါမှာဆရာတော်ဘုရားကြီးကိုပင့်ပင့်ပြီးတော့ဘုဇင်တရားတွေနာကြားကြတယ်အဲ့ဒီဘုဇင်တရားတွေနာကြားတဲ့အခါမှာဆရာတော်နဲ့အတူဘုန်းကြီးကနောက်ကလိုက်သွားတာဖြစ်တော့အဲ့ဒီမှာဆရာတော်ဘုရားကြီးဟာဒီဘုဇင်တရားတွေကို ဟောပြတဲ့အခါမှာကျင့်စဉ်နေပါဆရာတော်ဘုရားကြီးအထက်ပြောသွားတယ်တတိတံဘောဇဉ်ဓမ္မဝိဇယတံဘောဇဉ်ဝိရိယတံဘောဇဉ်ပိဋိတံဘောဇဉ်ပတ္တိတံဘောဇဉ်ဓမ္မတိတံဘောဇဉ်ဥပိ္ပခတံဘောဇဉ်ဆိုတဲ့ဒီဘောဇဉ်တရားတွေပေါ့အဲ့ဒီဘောဇဉ်တရားတွေမှာဒါကဒေသနကမဒေသနာတော်ကအစဉ်အတိုင်းဟောတာကဒီတိုင်းဟောတာလားတကယ်ကျင့်စဉ်ကြတော့ဒီလိုတဲ့ဝိရိယတံဘောဇဉ်ကစမယ်ဆရာတော်ဘုရားကြီးက အဲဒီမှာတေချာလေးလူနာကိုတေချာတင်ပြပေးတယ်တရားတွေမိမိအာထုတ်ခဲ့တယ်မပြတ်အာထုတ်ခဲ့တယ်အဲဒီဘောင်းမှုပိန်မှုလေးကိုအမြဲတမ်းရှုမှတ်နေတယ်ခုကိုရှုမှတ်နိုင်သလားမေးတယ်ရှုမှတ်နေပါတယ်အဲလိုဆိုရင်အဲ့ဒီဖောင်းတယ်လို့ရှုမှတ်တဲ့အထင်မှာပိန်တယ်လို့ရှုမှတ်တဲ့အထင်မှာဒီဘုဇင်တရားတွေပါတယ်ဆိုတာဆရာတော်ဘုရားကြီးကဒါလေးတွေကိုတခါနဲ့ဘုဇင်တရားလေးထည့်ပေးသွားတာ ဝရိယတန်ဖိုးစဉ်ဆိုတာဒီဖောင်းမှုလေးကိုပိန်မှုလေးကိုရှုမှတ်နိုင်အောင်ကြောင်းကြစိုက်တာဒါဝရိယတန်ဖိုးစဉ်ခေါ်တယ်။ကုဝရိယတန်ဖိုးစဉ်လေးဖြစ်နေတယ်။အဲဒီမှာပေါ်လာတဲ့အာယုံလေးကိုဖောင်းမှုအာယုံလေးကိုရှုလိုက်တယ်။အဲဒီရှုလိုက်တာတတိတန်ဖိုးစဉ်ခေါ်တယ်ဆရာတော်ဘုရားကြီးက။အဲဒီလိုရှုမှတ်လိုက်တဲ့ကရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးတည်သွားတယ်။တည်သွားတာလေးကဒါတမာတိတန်ဖိုးစဉ်ခေါ်တယ်။ဟောမှတ်ချက်တိုင်းမှတ်ချက်တိုင်းဒီမှာဘုဇင်လေးပါနေတယ်ဆိုတာဆရာတော်ဘုရားကြီးက။ မင်းရှိပြီးတော့ဒီတရားလေးကိုဒီတိုင်းနှလုံးသွင်းသွားရမယ်ဆိုတာလေးကိုရှုမှတ်ခိုင်းတယ်အဲလိုရှုနေတဲ့အခါမှာဒီပုံမှာစိတ်လေးတည်နေတဲ့အခါကျတော့ရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းသဘာဝကိုသဘာဝအတိုင်းလေးကိုသိမြင်သွားအဲ့ဒါဓမ္မဝိဇ္ဇာတန်ဖိုးစဉ်အဲ့ဒီမှာအဲ့လိုဓမ္မဝိဇ္ဇာရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအဖြစ်ကိုအဖြစ်တိုင်းအပြက်ကိုအပြက်တိုင်းမြင်သွားတဲ့အခါကလည်းကြတော့ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားဟောတဲ့သဗ္ဗေသင်္ခါရအနိစ္စဆိုတဲ့တရား ယုတ်တရားနံတရားတွေဟာအမြဲတမ်းဖြစ်ပြီးဖြစ်နေတဲ့တရားတွေမမြဲတဲ့တရားတွေလို့မြတ်စွာဘုရားဟောတယ်။အခုတေချာရှုလိုက်တဲ့အခါကလည်းကြတော့ကြည်ဒီပေါ်မှာအာယုံမစိတ်တွေမြဲသွားတဲ့အချိန်လေးမှာယုတ်တရားလေးတွေကလည်းပေါ်ပြီးပြည့်နံတရားလေးကလည်းတိပြီးပြည့်နေနှစ်ခုစလုံးဟာဖြစ်လိုက်ပြည့်လိုက်ဖောင်းတာလေးကလည်းဖြစ်ပြီးပြည့်ပိန်တာလေးကလည်းဖြစ်ပြီးပြည့်မတ္တိစိတ်လေးကလည်းတိပြီးပြည့်နေတာဆိုတော့ဟောဖြစ်မှုပြည့်မှုတွေကိုသူမြင်နေရပြီဓမ္မဝိစီယရှင်းရှင်းလင်းလင်းပြတ်ပြတ်သားသားတွေ့နေတယ် အဲ့ဒီခါကျတော့မှဟောပိဋိတံဘောဇင်ငါတွေ့နေတဲ့တရားတွေငါခုသိမြင်နေတဲ့တရားတွေကဘုရားဟောနဲ့အခုငါသိတာနဲ့တခါတည်းထက်ချက်ကန့်ရင်နေပါလားဆိုပြီးဝမ်းမြောက်ဝမ်းသာပိဋိတိဖြစ်လာအဲ့ဒါပိဋိတံဘောဇင်အဲ့ဒီကနေပြီးတော့ဆရာတော်ဘုရားကြီးကဒီမှာပီတိလေးဖြစ်နေတဲ့အချိန်လေးမှာကိုရောစေရောငြိမ်းငြိမ်းနေတယ်။ဘာမှဝေဒနာတွေဆိုတာမတင်ရှားဘူး။ခုယောဂတွေဟာတက်နေပြီမဲ့လို့လည်းပဲအခုဒီလိုဖြစ်နေတဲ့အချိန်လေးမှာပီတိတွေဖြစ်နေတဲ့အချိန်လေးမှာ လုံးဝဒီဝေဒနာတွေပေါ်မှာစိတ်မရောက်တဲ့အခါကာလကြတော့ကိုရောစိတ်ရောဟာငြိအေးနေတယ်ဒါပတ္တိတံဘောစဉ်အဲဒီကနေပြီးတော့ခုရှုမှတ်မှုတွေကိုမြဲနေတဲ့အခါဒီဖြစ်မှုပြက်မှုသဘောလေးကိုသိနေတဲ့အခါကာလကြတော့မိမိရဲ့ဒီမှာခံစားနေရတဲ့ပြင်းထန်တဲ့ယောဂဝေဒနာစီကိုလည်းစိတ်မရောက်တော့အဲဒီလိုစိတ်မရောက်ဘဲနဲ့ချမ်းသာတဲ့ဆင်းရဲတဲ့ပုံမှန်လည်းစိတ်မရောက်ဘူးချမ်းသာတဲ့ပုံမှန်လည်းစိတ်မရောက်ဘူးအဲဒီအငြင်းအမြတ်ပေါ်လာတာလေးကို တတိကပြီးတော့ဖြစ်မှုပြမှုသဘောလေးကိုသိပြီးတော့ရှုမှတ်နေတာဒါဥပေက္ခတံဘောစဉ်ဒီထဲမှာဘိုးစဉ်ခုနှစ်ပါးတရားတွေပါနေတယ်ဆိုတာဆရာတော်ဘုရားကြီးအမိရှိတယ်။အဲဒီမှာယောဂီဒီရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲလူနာဟာလည်းပဲကရင်ညောင်ဆောင်ပေါ်တခါတရံမှာဆေးုံပေါ်ခွန်ကြီးတို့လိုက်သွားတာရှိပါတယ်။အဲဒီမှာလက်တွေရောဘာတွေရောအကုန်လုံးတက်ထားတာတွေရှိပါတယ်ပိုက်တင်နဲ့။ဒါရောဟိုလူနာကတတိယနေတယ်ဆိုရင်ဆရာတော်ဘုရားကြီးကဒီပုဂ္ဂိုလ်ကိုဒါလေးမေးပြီးတော့ပြောပြီးတော့တတိပေးပြီးတော့ ဒီတိုင်းလေးနှလုံးသွင်းနေရှုမှတ်နိုင်ရလားရှုမှတ်နိုင်ပါလေတတိရောလွတ်နေလားတတိမလွတ်ဘူးကိုမှတ်နိုင်ပါလေဒီတိုင်းလေးမှတ်နေနောက်ဆုံးချိန်ထိအောင်ဒါလေးဒီတိုင်းရှုမှတ်သွားလို့ရှိရင် ရှုမှတ်မှုလေးနဲ့တရားတွေ့မသွားအောင်ဘဝကူးသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ကတိဘဝလားဒုက္ကတိဘဝလားဒုက္ကတိဘဝပဲအဲ့ဒါကိုအခုဒီမှာကျမ်းဂန်များမှာကတတ္ထအသက်ကွန်တော်မရဏကာလီတမတိတိဟောတိ တကယ်လို့တထိုင်အတွင်းမှမှမိမိတရားမရသေးဘူးပါရမီမပြည့်စုံသေးလို့မရသေးဘူးဆိုရင်တေကန်ဤစင်းစင်းမှတရားရမယ်တဲ့။ကောင်းပြီ။အခုတေကန်ဤစင်းစင်းမှကိုကြိုးစားနေတယ်အားထုတ်နေတယ်တတိလည်းမလွတ်ဘူး။အဲဒီလိုတတိလေးမြင်နေပါလေဆိုရင်မလို့လည်းပဲပါရမီမပြည့်စုံသေးလို့တရားမရသေးရင်ဘာမှစီရမငင်နဲ့။တတဟတေကွန်တောဒေဝလောကေနိဗ္ဗာတိတဝါ ဓမ္မဂတိကဒေဝဗုဒ္ဓတာဓမ္မသုတ်တဝါအရဟတံပါပုနာတိတထတုသေကံဤစေစေချိန်ခါကာလ၌အတေကွန်တော်တရားသူကိုမရသေးသည်ရှိသောဒေဝလောကေနတ်ပြည်နာလောက၌နိဗ္ဗာတိတဝါဖြစ်၍ဓမ္မဂတိကဒေဝဗုဒ္ဓတာဓမ္မဂတိကနတ်သားဤဓမ္မတရားကိုသုတ်တဝါကျမ်းနာရ၍အရတံအရတဖို့သို့ဗဗုနာတိရစီရောက်စေနိုင်ပါပေကုန်၏တကယ်လို့ မိမိပါရမီမပြည့်စုံသေးလို့ခုတတိထားပြီးတော့ဒီကံဤတရားညောင်ဆောင်ပေါ်မှာရောက်နေပြီအဲ့ဒီအချိန်မှာဖုံးလိုက်ဖုံးလိုက်ဖြစ်နေတဲ့အချိန်လေးမှာကိုတတိကံပြီးရှုနေတယ်ခံစားနေရတဲ့ဝေဒနာလေးပေါ်လာရင်ဝေဒနာကိုရှုတယ်ဝေဒနာမပေါ်ရင်မိမိရဲ့ဖောင်းမှုပေမှုအာယုန်လေးကိုရှုနေတယ်အဲ့ဒီလိုရှုနေရင်နဲ့ပဲယောဂီပုဂ္ဂိုလ်ကဘုံကကူးသွားပြီကူးသွားပြီဆိုရင်တဲ့ဒေဝလောကေနတ်ပြည်နတ်လောကကိုရောက်မယ်ဘယ်ကိုရောက်မှာလဲ ဟေးဒီဝံလောကိနတ်ပြည်နာလောက၌နိဗ္ဗာန်တိတ်တော်ဖြစ်၍တဲ့နတ်ပြည်နာလောကမှာသွားပြီးတော့ဒီမှာနတ်သားနတ်သမီးသွားဖြစ်မယ်ဖြစ်ပြီးတဲ့အခါကျတော့လူပြည်ကဓမ္မဂတိကပုဂ္ဂိုလ်တွေဓမ္မဂတိကရှင်မြတ်တွေအဲ့ဒီရှင်မြတ်တွေလည်းပဲပြန်လွန်တော်မူသွားပြီဆိုရင်နတ်ပြည်မှာသွားပြီးတော့ဓမ္မဂတိကနတ်သားကြီးဖြစ်တယ်ဘာနတ်သားကြီးဖြစ်တာလဲဟေးပေါ်လေမြတ်စွာဘုရားဟောတဲ့တရားတွေ တကယ်ကိုတည်တည်ချာချာဟောပြောပြတတ်တယ်ဆိုရင်ကတော့ဓမ္မဂရိကနတ်သားကြီးဖြစ်မှသိကြပါလိမ့်အဲ့ဒီမှာဓမ္မဂရိကနတ်သားဖြစ်ပြီးတော့အဲ့ဒီဓမ္မဂတိကနတ်သားရဲ့တရားတော်ကိုနာကြားပြီးတော့ညပြည်မှာနန္ဒုံဥယျာဉ်တော်ကြီးမှာသူတို့မှာဇေယျမှာဓမ္မဂရိကနတ်သားရဲ့တရားတော်ကိုနာကြားနှလုံးသွင်းပြီးတော့လည်းပဲယဟန္တာတိအောင်ဖြစ်သွားနိုင်တယ်။ဗာတိအောင်ဖြစ်သွားနိုင်တယ်။ယဟန္တာတိအောင်ဖြစ်သွားနိုင်တယ်။ တကယ်လို့အဲ့ဒီမှာနတ်ပြည်နာလောကမှာရောက်ရှိပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားကိုတတိယပြီးတော့ယခုအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးလူပြည်လူလောကမှာရှိသေးတယ်ဆိုရင်လည်းမြတ်စွာဘုရားရှိတဲ့ထံလူပြည်ထံရောက်လာပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားကိုနာခန္ဓာဉာဏ်သွင်းပြီးတော့နှလုံးသွင်းရှုမှတ်ရင်းနဲ့လည်းပဲသောတပန်တဂရကအနာဂံယဟန္တာအထိအောင်ဖြစ်သွားနိုင်တယ် ဗာတိအောင်ဖြစ်သွားနိုင်တယ်။ယန္နာတိအောင်ဖြစ်သွားနိုင်တယ်။ဓမ္မဂရိကနတ်သားရဲ့တရားကိုနာကြားနှလုံးသွင်းပြီးတော့လည်းပဲယန္နာဖြစ်နိုင်တယ်။မြတ်စွာဘုရားတက်တော်တင်ရှားရှိနေတဲ့အချိန်ဆိုရင်လည်းမြတ်စွာဘုရားတန်လာပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားကိုနာကြားပြီးတော့နှလုံးသွင်းရင်းနဲ့လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာယန္နာတိအောင်ဖြစ်နိုင်တယ်။ဒါနဲ့စပ်ပြီးတော့ဘုန်းကြီးတို့ဓမ္မပရအထကတာမှာဖွင့်ပြထားတာရှိတယ်။တမနနတ်သားဆိုတာ တမဏနတ်သားဆိုတာယဟန်ဘဝကနေဖြစ်သွားတဲ့နတ်သားအဲ့ဒီယဟန်တော်လေးဟာသူလူဘဝပစ္စည်းဥစ္စာချမ်းသာကြွယ်ဝတဲ့မိသားစုကပေါ်ဖွားလာတဲ့ပုဂ္ဂိုလ်ပါအဲ့ဒီဟာနဲ့တဏိသောခါကာလမှာမြတ်စွာဘုရားရှင်ရဲ့တရားတော်ကိုနာကြားရပြီးတော့သာသနာတော်ဝင်ရောက်လို့တဲ့စိတ်ဆန္ဒတွေဖြစ်တရားတရားတွေဖြစ်ပေါ်လာအဲ့လိုတရားတရားတွေဖြစ်ပေါ်လာပြီးတော့အဲ့ဒီမှာမြတ်စွာဘုရားထံမှာယဟန်ပြုဝင်တောင်းပြီးတော့ယဟန်ပြု ယဟန်ပြုတ်ပြီးတဲ့အခါချက်ချင်းတောထွက်သွားတာမဟုတ်သေးဘူးယဟန်တို့ရဲ့ဝိနည်းသိက္ခာပုဒ်တွေကိုနားလည်အောင်တကယ်လို့နေပုံထိုင်ပုံဝိနည်းသိက္ခာပုဒ်တွေနားမလည်ရင်လည်းပဲကိုပြုတ်လုံနေတာတွေနေထိုင်တာတွေပြောဆိုတာတွေကအကုန်လုံးအပြစ်အပတ်တွေသိနေမှာအဲ့ဒါကြောင့်မို့ကံကြီးကံငယ်ဆောင်းမှုဆောင်းနည်းကစပြီးနားလည်အောင်အဲ့ဒီဇေတဝန်ကျောင်းတော်မှာပဲ9နှစ်တိုင်တိုင်ဒါတွေကိုလေ့လာသင်ကြား အဲ့ဒီကနေမှမြတ်စွာဘုရားထံကနေပြီးတော့ကမ္မထမ်းယူတယ်ကမ္မထမ်းယူတယ်ဆိုတာဘုန်းကြီးတို့အာထုပုံအာထုနည်းတွေနာယူတာအဲ့ဒီမှာအာထုပုံအာထုနည်းတွေမြတ်စွာဘုရားထံကနာယူပြီးတော့အဲ့ဒီမှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့ဒီဟန်တော်လေးတော်ထွက်သွားတယ်ဘယ်ကိုသွားတာလဲတော်ထွက်သွားတယ်တော်ထဲမှာတော်ထဲရောက်ပြန်တော့လည်းပဲကိုယ့်အတွက်နေစရာရှာရသေးတယ် သင်္ကန်းချောင်းလေးတွေရှာသေးတယ်။နေစရာကိုယ့်ရဲ့ဒီမှာဆင်ញင်မှုနေရာလေးတွေရှာသေးတယ်။ဒါမှမဟုတ်မြတ်စွာဘုရားလက်ထက်ကတက္ကတရားမှာမြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုလေ့လာတဲ့အခါကာလကြတော့ဘုရားလက်ထက်တော်ခါကာလတုန်းကဝါဥချင်းရောက်ပြီဆိုရင်တန်ဃာတော်တွေဟာမြတ်စွာဘုရားထံကကမ္မထမ်းယူကြတယ်ကမ္မထမ်းယူကြပြီးတော့ဝါရင်းချင်းခါကာလဆင်ញင်ရာဖြစ်တဲ့တောရက်တွေကိုကြွကြတယ် တောရက်တွေကိုကြွပြီးတော့ဝါရင်ကာလပန်လုံးတောမှာစဉ္ညင်ရချင်းကပ်ပြီးတော့တရားတွေအားထုတ်ကြတယ်။အဲဒီဟာတွေကိုဖတ်ရတဲ့အခါကာလကြတော့လေကြီးညိုလိုက်တာမြတ်စွာဘုရားသာသနာတော်မြတ်စွာဘုရားလက်တတော်ကာကာလကယဟန်တန်ဃာတော်တွေကိုအာယုံပြုပြီးတော့ကြီးညိုရတယ်။တောထွဲပြီးတော့တရားတွေအားထုတ်ကြတယ်။တည်င်းဝါလာကျွတ်ပြီးဆိုရင်ပြန်လာကြတယ်။ပြန်လာပြီးတော့မြတ်စွာဘုရားဓမ္မလာပြီးတော့ ရှ िख ိုးကြောကြမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီမှာတရားတွေပါတွေမေးမြန်းဘယ်နဲ့လဲမိမိတို့မှာတရားတွေပြည့်ပြည့်စုံစုံအထုနိုင်ခဲ့ပြီလားမြတ်စွာဘုရားကမေးတာအဲ့ဒီခါကျတော့မှမိမိတို့ဒီမှာအထုခဲ့တဲ့အကြောင်းအရာတွေခုယောဂီများမိမိတို့အထုလို့တွေ့တည်တာတွေပြောတယ်လို့ပဲမြတ်စွာဘုရားကိုအဲ့ဒီမှာတရားတွေရှောက်ထားကြတကယ်လို့တရားအထုလို့အဆင်မပြေဘူးဆိုရင်လည်းပဲအဲ့ဒီအဆင်မပြေတဲ့အကြောင်းလေးတွေကို ဘာကြောင့်အစင်မပြေတာလေးတွေကိုမြတ်စွာဘုရားကိုလျှောက်တာမြတ်စွာဘုရားကအမြဲတမ်းချမ်းသာဆိုတာအမြဲတမ်းမရှိတဲ့အကြောင်းနေရာတိုင်းနေရာတိုင်းမှာခက်ခဲလေးတွေဆိုတာရှိတဲ့အကြောင်းအရာရာကိုယောနိသောမနတိကာရအသိတဲ့နှလုံးသွင်းပြီးတော့ကိုလုံးရမယ်တရားကိုသာကိုလို့ကိုကိုလုံးကြဖို့မြတ်စွာဘုရားညွှန်ကြားပါတယ်။အဲဒီပြန်လာလို့မိမိမှာတရားတွေပြည့်စုံလာပြီဆိုရင်လည်းပြည့်စုံလာတဲ့အကြောင်းကိုမြတ်စွာဘုရားကိုလျှောက်တာကြ။အဲဒီမြတ်စွာဘုရားတတိတောခကနာလား။ ဝါဟုချင်းရောက်ပြီဆိုရင်ယဟန်တန်ဃာတော်တွေမြတ်စွာဘုရားထံကကမ္မဋ္ဌာန်းယူပြီးတော့တိုးထဲမှာသွားကြတာတချို့လည်းပဲအစုလိုက်တချို့လည်းပဲတပါးစီတပါးစီဒီလိုဧကစားတွေသွားတာလည်းရှိတယ်အစုဖွဲ့လိုက်သွားတာလည်းရှိတယ်အခုတော့ဒီယဟန်တော်လေးဟာမြတ်စွာဘုရားထံကမ္မဋ္ဌာန်းယူပြီးတော့တပါးတဲ့ဧကစားတွေတပိတလုံးသင်္ကန်းသုံးတယ်နဲ့တတော်ဝင်တတော်ထွက်တတော်ဆင်းတတော်တက်မိမိအတွက်သင်္ကန်းချောင်းရှာနေစရာရှာတယ် เจ้าနေเจ้าနေတွေ့ပြန်တော့လည်းပဲအဲ့ဒီမှာသူ့နေရာလေးနဲ့သူကိုတော်လေးဒီလိုပဲအထုနေကြအဲ့လိုเจ้าလုတ်လေးတွေကိုရှာတယ်ရှာလို့တွေ့ပြန်တော့လည်းပဲမိမိဆွမ်းခံဖို့အတွက်ဆွမ်းလောင်းလူမဲ့တရားဓမ္မရှာပြန်တယ်အဲ့ဒီမှာဆွမ်းခံစားဖို့နေရာမရှိဘူးဆိုရင်လည်းတပါးနဲ့ဒီလိုနေလို့ဘာမှမဖြစ်ဘူးအဲ့တော့ဆွမ်းခံဖုံးပြရတယ်ဆိုတော့အဲ့ဒါနဲ့သင်္ကန်းကြောင်းလေးတွေ့တဲ့အခါကဏ္ဍကြတော့အဲ့ဒီသင်္ကန်းကြောင်းလေးရှင်းလင်းအဲ့ဒီမှာ အဲ့ဒီရှင်းလင်းပြီးတဲ့အခါကလည်းကြတော့မှသင်္ကန်းကျောင်းလေးမှာနေပြီးတော့တရားကိုဇောင်းပေးပြီးတော့အထုတ်တဲ့ဧကစားကြီးတရားကိုဇောင်းပေးပြီးတော့အထုတ်တဲ့အခါမှာထိုင်ကမ္မထာနဲ့ရှုမှတ်ရင်လည်းပဲထိုင်အာယုံလေးပေါ်မှာစိတ်နေအောင်ကြိုးစားပြီးရှုမှတ်တယ်မိမိခန္ဓာကပေါ်သမျှအာယုံလေးတွေကိုလည်းပဲမလွတ်အောင်သူသတိပြုပြီးရှုမှတ်အထုတ်ပင်မလာတဲ့အခါထိုင်လို့ညောင်းညာလာတဲ့အခါကျတော့လည်းပဲစဉ္ညာလေးရှောက်ပြီးတော့စဉ္ညာရှောက်ပြီးရှုမှတ် ကျောင်းရဲ့ရှေ့မှာဈဉ္ညာလမ်းလေးမှာဈဉ္ညာလျှောက်ပြီးရှုမှတ်အဲဒီမှာထိုင်ပြီးရှုမှဈဉ္ညာလျှောက်ပြီးရှုမှထိုင်ပြီးရှုမှဈဉ္ညာလျှောက်ပြီးရှုမှနဲ့ဒီလိုနဲ့ရှုမှအာထုံနေလိုက်တာနိဗ္ဗာန်တရားတွေမဝင်အောင်အာထုံနေလိုက်တာဒီဟန်တော်လေးဟာနှစ်ပေါင်းတော်လေးကိုကြာသွားပြီဒါပေမဲ့လို့ဗာရမီမပြည့်စုံသေးတဲ့အခါကလည်းကြတော့ဒီလောက်ကြိုးစားပြီမယ်လို့လည်းပဲတရားအတိညာဉ်တို့တွေမဖြစ်သေးဘူးဖြစ်နေတယ်သို့တော့ တရားအသိဉာဏ်တို့တွေမဖြစ်သေးလို့သူ့ရဲ့စိတ်ဓာတ်တွေကျသွားမလားဆိုတော့လုံးဝစိတ်ဓာတ်မကျအောင်ခုဘုန်းကြီးတို့ယောဂီများဒီတိုင်းလှုပ်လို့မှမဖြစ်ရင်ငါလှုပ်လို့ဖြစ်ပါဦးမလားဆိုပြီးစိတ်ကတွန့်ဆုတ်သွားတာမဟုတ်ဘူးသူလုံးဝမတွန့်ဆုတ်ဘူးသူလုံးဝမတွန့်ဆုတ်ဘဲနဲ့အထူးပြုပြီးတော့ကိုတရားကိုပို့ပို့ပြီးတော့ကြိုးစားတယ်တရက်ထက်တရက်ပူပြီးကြိုးစားတယ်တလထက်တလပူပြီးကြိုးစားတယ်တနှစ်ထက်တနှစ်ပူပြီးကြိုးစားတယ် အဲ့ဒီမှာကြိုးစားတဲ့အခါကလည်းကြတော့တရားကဖြစ်တင်ဖြစ်ထိုက်တဲ့အသိဉာဏ်ဓူးတွေမဖြစ်နိုင်တဲ့အခါကလည်းကြတော့ငါကြိုးစားမှုတွေအားနည်းနေတယ်ထင်တယ်။အဲဒီတော့ကြိုးစားမှုတွေအားနည်းနေလို့ပဲဖြစ်လိမ့်မယ်။ငါဆုံးကံမကြွတော့ဘူး။ငါဆုံးဖို့မပြီးတော့ဘူး။တရက်တည်းနဲ့ဆုံးမပြီးလို့လည်းဘာမှမဖြစ်ဘူးလား။ဆုံးမခံဘူးကြိုးစားမယ်။အဲ့ဒီလိုနဲ့ဒီရဟန်းတော်လေးဟာတခါလဲ ထိုင်ကမ္မထံဈဉ္ဉံကမ္မထံယကမ္မထံရှုမှတ်နေတာဣရိယာပု၄ပါးစလုံးရနိုင်သမျှကိုပဲမလွတ်အောင်ရှုမှတ်တယ်ပြောရရင်တော့အိတ်တဲ့ဣရိယာပုတောင်ဖြစ်ထားပြီနဲ့တူတယ်အိတ်တဲ့ဣရိယာပုကြောဆင်းတဲ့ဣရိယာပုကိုမရှိတော့ဘူးမြတ်စွာဘုရားလက်ထက်ကယဟန်တို့တွေဟာဒူရင်အကျင့်တွေကိုဒူရင်နေဆောင်ကြတယ်လေဒူရင်ဆောင်တဲ့အခါကလည်းမှာတချို့ယဟန်တို့များနိတ္တိစီဒူရင်ဆိုတာကြောမခင်ဘူး ကြိုးမစင်းတော့ဘယ်တော့မှကြိုးစင်းခြင်းမအိပ်ဘူးဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာရှင်မကတ္တဗမထေရကြီးနဲ့သူ့ရဲ့တပည့်တော်ဝကတွေဟာဒီဒူရင်အကျင့်တွေကိုအပြည့်အဝကျင့်ကြချစ်ဆောင်ရတယ်။နောက်ဘုန်းကြီးတို့ရဲ့မျက်မှောက်ခေကြတော့ဒီဒူရင်အကျင့်တွေကိုကျင့်ကြတဲ့ပုဂ္ဂိုလ်ကြီးရှိပါတယ်။တောင်ပုလူဆရာတော်ဘုရားကြီးတောင်ပုလူဆရာတော်ဘုရားကြီးနဲ့သူ့ရဲ့တပည့်တော်ဝကတွေဒီဒူရင်အကျင့်တွေကျင့်ကြနောက်ပြီးတော့ဘုန်းကြီးတို့ ဝေဘူးဆရာတော်ဘုရားကြီးဝေဘူးဆရာတော်ဘုရားကြီးဆိုတာလည်းပဲဒီလူတွေကျင့်နေအပြည့်စုံမဟုတ်တော့မှလူတွေကျင့်နေကို ကျင့်ပါအထူးအဖြင့်နိတိစီလူတွေကိုအထူးပြုပြီးကျင့်ပါနိတိစီလူတွေဆိုတာကြိုးခင်းတာလားမခင်းတာလားကြိုးမခင်းဘူးအဲဒီမှာတောင်ပုလူဆရာတော်ဘုရားကြီးသတင်းသုံးတဲ့နေရာလဲဘုန်းကြီးရောက်ပါတယ်ဘုန်းကြီးလည်းပဲဆရာတော်ဘုရားကြီးထံကနေပြီးတော့အလေးကျင့်နေယူခဲ့ပါတယ်ဆရာတော်ဘုရားကြီးကတော့ပလက်ကလထိုင်ပုံနဲ့ တရင်သုံးပါကြောမခင်းပြီမပဲလက်ကရထိုင်ကုန်နဲ့တရင်သုံးပါဝေဘူးဆရာတော်ကြီးကြတော့အဲ့ဒီကရထိုင်ကုန်မတော်မထိုင်တော့ဒီတိုင်းပဲမှီမှီတဲ့လက်ထောက်တဲ့မှီအောင်လေးရှိတယ်အဲ့ဒီမှီအောင်လေးဒီလိုလေးမှီပြီးတော့နေတာပဲရှိတယ်လုံးဝကိုယ့်ပြက်ကလေးလောက်တာလေကိုယ့်ပြက်ကလေးပေါ်မှာလက်ထောက်ပြီးတော့နေတယ်နေပဲကြည်ကြည်ညပဲကြည်ကြည်ဖေချင်းပဲကြည်ကြည်ဒီတိုင်းလေးပဲတရင်သုံးတယ်ဂျုံခင်အဲ့ဒီလိုပြင်းပြထန်ထန်အထုတ်ကြ အခုလည်းပဲဒီယဟန်တော်လေးဟာသူတန္တရာဝတ္တဒုက္ခတော့တန္တရာဝဆင်းရဲကလွတ်မြောက်ဖို့အချင်းကိုချင်းမယ်ဆိုပြီးတော့တိုးထွက်လာခဲ့တာအဲ့ဒီတိုးထွက်လာခဲ့ပြီးမှအကြောင်းအမျိုးမျိုးပြန်ပြီးတော့စိတ်ဓာတ်တွေကြာပြီးနောက်တွန်းဆုတ်နေမယ်ဆိုရင်ကိုလိုချင်တဲ့တရားရပါမလားမရနိုင်ဘူးဘုန်းကြီးတို့ယောဂီများလည်းဒီတိုင်းပဲ ဘယ်တရားစခန်းပဲဖြစ်ဖြစ်ဘယ်ဆရာတော်နဲ့ပဲတရားအထုအထုရောက်လာပြီဆိုရင်ဘယ်တော့မှနောက်မဆုံးနဲ့ကိုတရားအထုဖို့ပဲကိုဆုံးဖြတ်ခြင်းနဲ့ရောက်လာခဲ့ပြီကို့မှာခွင့်နေရအောင်ယူခဲ့ပြီရောက်ပြီဆိုမှတော့အပြတ်သက်ကြိုးစားရလိမ့်မယ်သူတို့ပေးတဲ့နေ့တိုင်းကြိုးစားရလိမ့်မယ်သူစည်းကမ်းတိုင်းနေပြီးတော့အထုရမယ်အဲ့ဒီအထုရင်တော့အထက်လျက်တော့ထူးထူးခြားခြားဖြစ်လာမှာပဲဒါကြောင့်မို့အခုလည်းပဲဒီယဟန်တော်လေးဟာ တိုးထွန်းလာပြီဆိုတဲ့ကူကသန္တရာဝဆင်းရဲကလွတ်မြောက်တဲ့ဒီအချင်းကိုငါကျင့်မယ်လို့ဆုံးဖြတ်လာခဲ့တဲ့အတွက်နောက်မဆုတ်ဘူးဘာမှထူးထူးခြားခြားမဖြစ်လည်းပဲနောက်မဆုတ်ဘူးတရက်တည်းတရက်တလားတည်းတလားတနစ်တည်းတနစ်ဆိုတာလို့တိုးပြီးကျင့်နောက်ဆုံးဆွမ်းတောင်မဖုံးပြီးတော့ပဲနဲ့ကြိုးစားပြီးအားထုတ်နေတယ်အဲ့ဒီမှာအားထုတ်လာတဲ့အခါကျတော့တရက်လောက်မဖုံးပြီးတာနှစ်ရက်လောက်မဖုံးပြီးတာကိစ္စမရှိဘူးချက်ကလေးနည်းနည်းရလာတဲ့အခါ၃-၄ရက်ဆိုတော့အားတွေပါတွေဆုပ်ယုပ်လာတယ် ဒါပေမဲ့ဇွဲမလျှော့ဘူးအဲ့ဒီရဟန်းတော်လေးကဇွဲမလျှော့ဘူးဈဉ္ဉံလျှောက်ပြီးတော့ရှုမှန်းလိုက်ထိုင်ပြီးတော့ရှုမှန်းလိုက်ဈဉ္ဉံလျှောက်ပြီးရှုမှန်းလိုက်ထိုင်ပြီးတော့ရှုမှန်းလိုက်ဒီနဲ့ပဲဣရိယာပုနှမျိုးနဲ့ကြိုးစားပြီးရှုမှတ်တယ်ရက်တဲ့ခံပါလေရက်တဲ့ဣရိယာပုနဲ့ရှုမှတ်တယ်ဒါပေမဲ့အားတွေနဲလာပြီဆိုတဲ့အခါကလည်းကြာဈဉ္ဉံလျှောက်တဲ့အခါမှာမိမိခန္ဓာကိုယ်မထိုင်နိုင်တော့သိမခိုင်တော့ ရိုင်းလာတယ်ကိုယ်ခန္ဓာကိုယ်မထိနိုင်တော့အဲ့လိုမထိနိုင်ပေမဲ့လို့လည်းပဲသူလုံးဝဇွဲမလျှော့ဇွဲမလျှော့ဘဲနဲ့ကြိုးစားပြီးတော့ရှုမှတ်တယ်။သွားနေတဲ့အမူအရာလေးကိုခြေလန်းတိုင်းခြေလန်းတိုင်းရွေ့နေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒီသဘောလေးတွေကိုသိအောင်မြင်အောင်ရှုနေတာ။အဲ့ဒီပုံမှာခြေလန်းလေးတွေပေါ်လာလိုက်ကြောက်သွားလိုက်ခြေလန်းလေးတလန်းပြန်လိုက်ပြက်သွားလိုက်ခြေတလန်းတလန်းပြန်လိုက်ပြက်သွားလိုက်ဒီသဘောလေးတွေသိအောင် ဒီပုံမှာပဲအထူးပြုပြီးဈဉ္ညာလျှောက်ပြီးရှုမှတ်တဲ့အခါမှာတခါတည်းအားပြတ်ပြီးတော့ခွေလဲသွားတာရှိတယ်။အဲဒီလောက်တည်းအောင်သူစူးစမ်းတယ်။အားပြတ်သွားပြီးတော့တခါတည်းမှာခွေလဲသွားအားယူပြီးတော့တခါပြန်ထပြန်ထပြီးပြန်လျှောက်အဲဒီလိုနဲ့ကြိုးစားအားထုတ်တာနောက်ဆုံးဒီယဟန်တော်လေးဟာဈဉ္ညာရှောင်ပြီးတော့ရှုမှတ်ရင်းနဲ့ပဲအာအင်းကြီးပြက်လက်ပြီးတော့လေးတင်လုံးဖြတ်ပြီးတော့ဈဉ္ညာလမ်းပေါ်မှာတခါလေးပြက်လဲပြီးတော့ ပြန်လုံတော်မူသွားတယ်တရားရသွားသလားမရသေးဘူးလားမရသေးဘူးနော်ဒါပေမဲ့တရားရမသွားပေမဲ့ तू တရားရှုမှတ်ရင်ပြန်လုံတော်မူတာလားမရှုမှတ်ပဲပြန်လုံတော်မူတာလားရှုမှတ်ရင်လည်းပြန်လုံတော်မူသွားတာရှုမှတ်ရင်လည်းပဲပြန်လုံတော်မူသွားတဲ့အတွေ့အကြုံမို့အဲ့ဒီယဟန်တော်လေးဟာကုသိုလ်စိတ်နဲ့လားအကုသိုလ်စိတ်နဲ့လားကုသိုလ်စိတ်မှာတကယ်အမြင့်မြတ်ဆုံးဖြစ်တဲ့ဘာဝနာကုသိုလ် ဒီနေ့ဘုန်းကြီးတို့ယောဂီများရှင်မင်းဝန်ဆရာတော်ရဲ့တရားစခန်းကြီးကိုလာရောက်ပြီးတော့ဝင်ရောက်အားထုတ်ကြတယ်အားထုတ်ကြလို့ကိုယ်မှတမာရီဖြစ်တဲ့တော်လေးဖြစ်ပါလိမ့်မယ်ယုံနာအဖြစ်ပြက်ကလေးတွေကိုသဘောပေါက်ရင်လည်းပဲသဘောပေါက်တော့ပေါက်တယ်လို့ပေါက်ပါလိမ့်မယ်ဒီလိုမှဘာမှမသိသေးဘူးဆိုရင်တောင်မှဆရာသမားညွန်ပြတဲ့အတိုင်းထိုင်ရင်ရှုမှတ်နေတယ်ရရင်ရှုမှတ်နေတယ်ဈဉ္ဉံသွားရင်ရှုမှတ်နေတယ်ဒီလိုရှုမှတ်နေတယ်ဆိုတဲ့ကူက ဝိပဿနာဘာဝနာကုသိုလ်တွေမရဘူးလားနည်းနည်းလေးလားအများကြီးလားကုသလရာသိတဲ့ကုသိုလ်ရဲ့အစုပုံကိုပြပါဆိုရင်ဒီတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကိုပြပါဘာကြောင့်လဲဆိုတော့မှတ်ချက်တစ်ချက်ပြီးတိုင်းတစ်ချက်ပြီးတိုင်းတမတ်ပြီးတိုင်းတမတ်ပြီးတိုင်းကုသိုလ်စိတ်တွေတစ်ခါတစ်ခါဖြစ်တယ်တမတ်မှတ်လိုက်ကုသိုလ်စိတ်တစ်ခါဖြစ်လိုက်တမတ်မှတ်လိုက်ကုသိုလ်စိတ်တစ်ခါဖြစ်လိုက်နဲ့ တမနစ်ကိုမှတ်ချက်ပေါင်း90လောက်မှတ်နိုင်တယ်ဆိုရင် ကုသိုလ်စိတ်ပေါင်းဘယ်လောက်ရသွားလဲ9မိနစ်မှမှတ်မယ်ဆိုရင် ကုသိုလ်စိတ်ပေါင်း250 10မိနစ်လောက်မှတ်လိုက်မယ်ဆိုရင်ကုသိုလ်စိတ်ပေါင်း900အဲ့ဒီနည်းနဲ့တွက်သွားရင်ကုသိုလ်စိတ်တွေတစ်နေ့လုံးရှုနေတာဆိုတော့နည်းနည်းလေးလားအများကြီးလားဒါကြောင့်ကုသလာရာတိကုသိုလ်ရဲ့အစုပုံကုသိုလ်တွေခုဒီမှာရှင်မင်းဝန်ဆရာတော်ရဲ့တရားစခန်းကြီးဝင်ရောက်ပြီးတော့ခုနှစ်ရက်တိုင်တိုင်အားထုတ်ရတဲ့အတွက်ကုသိုလ်တွေနည်းနည်းလေးရတာလားအများကြီးရတာလား အများကြီးရနေတယ်ဘာမှမိမိတို့မှာအကျိုးမဆိုးရဘူးကုသိုလ်တွေအများကြီးဖြစ်နေတယ်ကုသိုလ်မှာတမ္မာကုသိုလ်မဟုတ်ဘူးကြောင်းဆောက်တဲ့ကုသိုလ်မဟုတ်ဘူးဘုရားတည်တဲ့ကုသိုလ်မဟုတ်ဘူးတရားရှုမှတ်တဲ့ကုသိုလ်ဘာဝနာကုသိုလ်ကုသိုလ်အလုံးထဲမှာအမြတ်ဆုံးကုသိုလ်ပဲဘာကုသိုလ်တွေလဲအမြတ်ဆုံးကုသိုလ်ပဲဘာဝနာကုသိုလ်ဟာတကယ်ကြည့်တဲ့မြင့်မြတ်တဲ့ကုသိုလ်မရှိတော့အဲ့ဒီအမြတ်ဆုံးကုသိုလ်ကိုမိမိတို့ဒီနေ့ရရှိနေပြီ အခုဒီယဟန်တော်လေးဟာဒီတိုင်းဈဉ္ဉံရှောင်းပြီးတော့ရှုမှတ်ရင်းနေပဲအဲ့ဒီမှာအပြက်လေးတင်လုံးဖြတ်ပြီးတော့မတ်တက်ကလေးပြီးတော့ပြန်တော်မူသွားတယ်ပြန်တော်မူသွားတယ်ဆိုရင်ပဲချက်ချင်းပဲနတ်ပြည်မှာသွားပြီးတော့နတ်သားကြီးသွားဖြစ်တယ်ဘာသွားဖြစ်တာလဲနတ်သားသွားဖြစ်တယ်နတ်သားသွားဖြစ်တဲ့အခါကျတော့သူ့ရဲ့ဗိမာန်ပေါက်မှာသွားပြီးတော့မတ်တက်ရရဲ့ပဲသွားပြီးတော့မတ်တက်ရရဲ့နတ်သားဖြစ်တဲ့အခါကျတော့ဗိမာန်မှာ ဗိမာန်ရှင်ကိုစောင့်နေကြတဲ့နတ်သမီးတွေကငါတို့ရဲ့ဗိမာန်ရှင်နတ်သားရောက်လာပြီဆိုပြီးတော့ဖြောဖြေကြတယ်တီးဆိုကြတယ်တီးမှုတ်ကြတယ်ဖြောဖြေကြတယ်အဲဒီလိုဖြောဖြေတဲ့အတန်ကိုလေဒီနတ်သားကြားနေတယ်သို့တော့သူစိတ်ထဲမှာကယဟန်ဘဝနဲ့တရားရှုမှတ်ရင်းနဲ့အခုလိုပြန်လုံတော်မူသွားတာဖြစ်တော့ယဟန်စိတ်မပြောက်ဘူး။ဘာစိတ်မပြောက်တာလဲ။ယဟန်စိတ်မပြောက်ဘူး။သူ့ကိုယ်သူယဟန်လိုပဲထင်နေတယ်။ သူ့ကိုယ်သူယဟန်လိုပဲထင်နေတယ်အခုဒီအတန်နေဟာလည်းပဲဘုန်းကြီးတို့တိုးထဲမှာတိုးပန်းလေးတွေလိုက်ခူးနေကြတယ်ကလေးမလေးတွေတချင်းဆူပြီးတော့နေကြတယ်လို့ဒီလိုထင်တာတချင်းတီဆူတိမှုတ်ပြီးတော့နေကြတယ်လို့ဒီလိုထင်နေတာအဲ့လိုထင်နေတဲ့အတွက်ကြောင့်မို့ तू ဘဲမှမကြည့်ဘူးယဟန်ဘဝတုန်းကလိုပဲမျက်လွန်လေးချနေမျက်လွန်လေးချနေတဲ့အတွက်ကြောင့်မို့လည်းပဲနတ်သမီးတွေကို तू မမြင်ဘူးအဲ့ဒီမှာနတ်သမီးတွေကဘလို့မှ ဣန္ဒြေတိခါလည်းကြီးမားတော့ငါတို့ရဲ့ဗိမာန်ရှင်ဟာတကယ့်ကိုရဟန်းဘဝကဖြစ်လာတဲ့နတ်သားပဲအဲ့တော့ဒီတိုင်းနဲ့တော့ငါတို့သိမှမဟုတ်တော့ဘူးနတ်သားမှန်သိအောင်နတ်သားဖြစ်မှန်သိအောင်နတ်ပြည်ရောက်နေမှန်သိအောင်ကိုလုံးပေါ်မှန်ကြီးထောင်ပြမှာပဲဆိုပြီးတော့အဲ့ဒီနတ်သားရဲ့ရှေ့ကိုသွားပြီးကိုလုံးပေါ်မှန်ကြီးသွားထောင်လိုက်တာအဲ့ဒီကြတော့မှသူ့ရဲ့ခန္ဓာကိုယ်ကိုကြည့်လိုက်တော့နဝန္ဒစာနဲ့ဖြစ်သွားတော့မှအဲ့ဒီမှာဒီနတ်သားဟာစိတ်ထဲမှာ ဝမ်းသာမလားဝမ်းနည်းမလားဝမ်းနည်းသွားတာဝမ်းမတန်နိုင်ကြဘူးသူလိုချင်တာကနိဗ္ဗာန်လားနတ်ပြည်လားခုရနေတာကပါလေနတ်ပြည် तू မလိုချင်ဘူးနတ်ပြည်ရရင်လည်းဘဝရတာပဲခန္ဓာရတာပဲခန္ဓာရရင်ဒီဆင်းရဲတွေလွတ်ပါမလား तू ကဆင်းရဲလွတ်ကြောင်းဖြစ်တဲ့နိဗ္ဗာန်ကိုရခြင်းလို့ဒီကြောက်တော့အသက်နဲ့ခန္ဓာကိုယ်ကိုမငဲ့မညာအထုတ်တာလေ ပို့ပေါ်ဆန်းဆန်းလေးအားထုတ်တာမဟုတ်အသက်နဲ့ခန္ဓာကိုယ်ကိုလုံးဝမငဲ့ဘူးဘုန်းကြီးတို့ကျမ်းဂန်များမှာကာယိစဇီဝိတိစအနပိခတာဥပါထပိတိတရားတကယ်လိုချင်ရင်ကိုယ်နဲ့အသက်ကိုမငဲ့နဲ့ကိုယ်နဲ့အသက်ကိုမငဲ့နဲ့ဒီအတုဇာနာရုဇာဒီမိမိရဲ့ခန္ဓာကိုယ်ကြီးအယိုးမြကြမ်းကြမ်းကြမ်းမစီအကျိုးမြင်မြကြမ်းကြမ်းမစီအရေပြားမြကြမ်းကြမ်းကြမ်းမစီအသွေးသားတွေတောင်ခန့်ချောက်သွားရင်ခန့်ချောက်သွားပါစီ ငါရှုမှတ်တဲ့တရားလို့ကိုငါဘယ်တော့မှနောက်မဆုတ်ဘူးဆိုတဲ့ဇွဲနဲ့အဲ့ဒီလိုကြိုးစားရတယ်တဲ့အခုဒီရဟန်းတော်လေးကအဲ့ဒီလိုကြိုးစားတာမိမိရဲ့ခန္ဓာကိုယ်ကိုလည်းသူမငယ်ဘူးသူ့ရဲ့အသက်ကိုလည်းသူမညာဘူးတရားရရေးတစ်ခုတည်းကိုသာစောင်းပိတ်ပြီးကြိုးစားခဲ့တဲ့အခါမှာအခုသူလိုချင်တဲ့နိဗ္ဗာန်ကိုမရဘဲနဲ့နတ်ပြည်လာဖြစ်တယ်ဆိုတော့ခန္ဓာစိတ်ထဲမှာဆင်းရဲသွားတယ်ဝမ်းနည်းသွားတယ်အဲ့ဒီအချိန်မှာငါဘယ်လိုလုပ်ရပါမလဲဗိမာန်နဲ့တောင်မဝင်ဘူးနော် နတ်ပြည်နယ်လောကကို तू လုံးဝမလိုချင်ဘူးဗိမာန်နဲ့တရားတော်မဝင်ဘူးအဲ့ဒီအချိန်မှာ तू ဆင်ញံလိုက်တဲ့ကမြတ်စွာဘုရားအခုချိန်မှာလူပြည်မှာရှိသေးသလားအဲ့ဒီမှာဆင်ញံလိုက်တဲ့ကမြတ်စွာဘုရားလူပြည်မှာရှိသေးတယ်ဆိုတာသိတာနဲ့ဘယ်နှသမီးမှတော့နှုတ်မဆက်ဘူးဘယ်နှသမီးမှတော့မကြည့်ဘူးအဲ့ဒီအပေါက်ဝါနဲ့လှည့်ပြီးတော့ချက်ချင်းလူပြည်ကိုဆင်းတာဒီနတာအဲ့ဒီမှာလူပြည်ကိုဆင်းလာတဲ့အခါကျတော့မှဟိုးနတ်သမီးတွေကသူတို့ဗိမာန်ရှင်ဖြစ်တဲ့နတ်သားနောက်က တောက်လျှောက်သူတို့လိုက်လာတယ်အဲ့ဒီလိုလိုက်လာတဲ့အခါကျတော့မြတ်စွာဘုရားထံရောက်မြတ်စွာဘုရားထံရောက်တဲ့အခါမှာနတ်သားကမြတ်စွာဘုရားကိုယူသေးစွာရှိကိုဥချပြီးတင့်လျော်လျောက်ပတ်တဲ့နေရာမှာရက်လို့အရဟတတမိဗရဒဏဗုဒ္ဓံဝိပဿနာအစိကထာမြတ်စွာဘုရားကိုလျှောက်တယ်အရဟတတမိဗရဒဏဗုဒ္ဓံဝိပဿနာအစိကထာမေဘုရားတပည့်တော်အားအရဟတတအရဟတမေအရဟတဖို့ကြီး ပရထာဏဘူတံနီးစွာသောအကြောင်းဖြစ်၍ဖြစ်သောဝိပဿနာဝိပဿနာတရားကိုအစိခတာဟောကြားပေးပါဗျာ။ဘာတရားတောင်းတာလဲ။ဝိပဿနာတရားတောင်းတာ။နိရဟတမေရဟတပူရဲ့နီးစွာသောအကြောင်းဖြစ်တဲ့ဝိပဿနာတရားကိုဟောပေးပါ။ဒီဝိပဿနာတရားမှာရဟတမေညာရဟတပူညာနိဗ္ဗာန်ကိုရမှာ။သမထတရားကိုအားထုတ်လို့ဒီလိုရဟတမေရဟတပူနိဗ္ဗာန်ကိုရနိုင်ပါမလား။ မရနိုင်ဝိပဿနာအထုမှရမယ်အဲ့ဒါကြောင့်မို့ယဟန္တာဖြစ်နိုင်လောက်တဲ့အရတမေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုရနိုင်လောက်တဲ့ဝိပဿနာတရားကိုတပိတော့ဟောပြပါလို့အဲ့ဒီလိုလျှောက်တဲ့အခါကလည်းကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီနတ်သားကိုကြည့်လိုက်တဲ့အခါဟောအခုမှယဟန်ဘဝကနေပြီးတော့ကွယ်လွန်ပြီးတော့ခုနတ်ပြည်ကိုရောက်လာတဲ့နတ်သားပဲပြောရရင်တော့သူယဟန်တီလာလေးတောင်မှမပြည့်သေးဘူးလို့ဆိုလိုတယ် သူ့စိတ်ထဲမှာသူယဟန်လိုပဲထင်နေတယ်အဲ့ဒီမှာဘာမှမတိမကင်နေဘူးဘာမှလည်းဘယ်နေရာမှာလည်းတာယာမှုမရှိသေးဘူးသူကအဲ့ဒါနဲ့မြတ်စွာဘုရားကသူယဟန်ဘဝတုန်းကသူအားထုတ်ခဲ့တဲ့တတိပဋ္ဌာန်ဆိုတဲ့မိခင်ကျင့်စဉ်တရားကိုဟောမှသူတရားသိဉာဏ်တို့ရမယ်ဆိုတာကိုမြတ်စွာဘုရားသိတယ်သိတဲ့အခါကလည်းကြတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးက တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိဆိုတဲ့မေခင်၈ပါးတရားဟောတယ်။ဘာတရားဟောလဲ။အဲဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးမေခင်၈ပါးတရားဟောတယ်။ဒီမေခင်၈ပါးဆိုတော့ဘုန်းကြီးတို့ယောဂီများချုံကြည့်မယ်ဆိုရင်၃ပါးပဲရှိတယ်။ဘယ်နှပါးရှိတယ်။သီလမေခင်၊တမာတိမေခင်၊ပညာမေခင် သီလမေခင်က3ပါးတမာရီမေခင်က3ပါးပညာမေခင်က2ပါးပေါင်းရင်မေခင်10ပါးအဲ့ဒီမှာမြတ်စွာဘုရားကဒီသီလတမာရီပညာဆိုတဲ့အဲ့ဒီအချင်းမြတ်တရားတွေကိုမြတ်စွာဘုရားဟောပေးတယ်ဓာတုကိုယ်တိုင်ကျင့်ကြံအထုခဲ့တဲ့တရားအဲ့ဒီတရားတွေကိုမြတ်စွာဘုရားရှင်ကိုရမေကြီးကဟောကြားပေးတယ်အခုဘုန်းကြီးတို့ယောဂီများကျင့်နေတယ်တတိပဋ္ဌာန်တတိပဋ္ဌာန်ဆိုပေမဲ့ ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာဒီမဲခင်တရားတွေအကုန်လုံးပါဝင်တယ်။ဘာတရားတွေပါဝင်တာလဲ။မဲခင်တရားတွေဟာယောဂီတို့ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းကိုပါဝင်နေတယ်။တိလမဲခင်ဆိုတာကအခုဘုန်းကြီးတို့ဒီရိတ်တာကိုတရားစဝင်တဲ့နေ့ကစပြီးတော့ရှစ်ပါးတိလဆောက်တည်ကြတယ်။အဲ့ဒီရှစ်ပါးတိလကိုစင်ကြယ်အောင်မိမိတို့နေ့စဉ်နေ့စဉ်စင်ကြယ်အောင်ဆောက်တည်တယ်။ထက်ခါထက်ခါလည်းပဲတိလကိုအတိတ်တစ်ပတ်ထပ်မှယူတယ်။ အဲ့ဒါသီလတွေစင်ကြယ်နေအောင်မို့မတော်လို့သီလလေးတွေညှိုးနှမ်းသွားတာရှိရင်သီလစင်ကြယ်ဖို့အတွက်မနေ့တခါညတခါမနေ့တခါညတခါသီလတွေထက်ခါထက်ခါသီလလေးတွေထပ်ပြီးယူနေကြအဲ့ဒါမိမိသီလစင်ကြယ်စေခြင်းလို့အဲ့တော့သီလစင်ကြယ်နေတဲ့ပုဂ္ဂိုလ်ဟာတမ္မာဝါစာတမ္မာကမ္မန္တာတမ္မာအာဇီဝဒီသီလမဲ့ခင်သုံးပါးပြည့်စုံတယ်။ဘာသုံးပါးပြည့်စုံလဲ။ ီလမဲ့ခင်သုံးပါးကသီလစင်ကြယ်နေပြီဆိုရင်ပြည့်စုံပြီသီလစင်ကြယ်နေမှပြည့်စုံမှာနော်မစင်ကြယ်ရင်တော့မပြည့်စုံဘူးဒါသီလစင်ကြယ်နေမှအဲ့တော့အဲ့ဒီသီလမဲ့ခင်သုံးပါးကပြည့်စုံပြီးသားနောက်တမာရိမဲ့ခင်ဆိုတာတမာရိမဲ့ခင်ဆိုတာကဘုန်းကြီးတို့တမ္မာဝါယမတမ္မာတတိတမ္မာတမာတိတမ္မာဝါယမဆိုတာကခုယောဂီပုဂ္ဂိုလ်များ ထိုင်ပြီးရှုမှတ်တာပဲဖြစ်စီရက်ပြီးရှုမှတ်တာပဲဖြစ်စီဈဉ္ညာရှုမှတ်တာပဲဖြစ်စီရှုမှတ်တော့မယ်ဆိုရင် ရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးရောက်သွားအောင်ကြောင်းကြဆိုင်မှုလေးမရှိဘူးလားအဲ့ဒါတမ္မာဝါယမမဲခင်ပဲကြောင်းကြဆိုင်အားထုတ်မှုဖောင်းနာပိန်နာလေးခုစပြီးရှုတဲ့ပုဂ္ဂိုလ်ကဖောင်းနာလေးရှုမှတ်နိုင်အောင်ပိန်နာလေးရှုမှတ်နိုင်အောင်အထူးကြောင်းကြဆိုင်ပြီးတော့မရှုရဘူးလားအဲ့ဒါတမ္မာဝါယမမဲခင်ပဲအဲ့ဒီမှာတမ္မာတတိ ဗမတတိဆိုတော့အခုဖောင်းတာလေးပေါ်လာတာနဲ့ဖောင်းတယ်လို့ရှုလိုက်တယ်။ပိန်တာလေးပေါ်လာတာနဲ့ပိန်တယ်လို့ရှုလိုက်တယ်။အဲ့လိုရှုမှတ်နေတာလေးဟာတမ္မာတတိမေခင်။ဗာမေခင်နဲ့တမ္မာတတိမေခင်။နောက်တကအဲ့လိုရှုမှတ်လိုက်တဲ့အခါကျတော့ရှုမှတ်ရအာယုံဖြစ်တဲ့ဖောင်းအာယုံပိန်အာယုံပေါ်မှာရှုစိတ်ကလေးကပ်ပြီးတော့မတည်ဘူးလား။အဲ့ဒီတည်သွားတာလေးက တမာတိမဲ့ခင်တည်သွားတာလေးကအကြာကြီးတည်တာလားခဏလေးလားဆိုတော့ခဏလေးခဏိကတမာတိဘာတမာတိလဲခဏိကတမာတိလေအဲ့ဒီဟာလေးပေါ်မှာကပ်ပြီးတည်သွားတာကတမာတိမဲ့ခင်အဲ့ဒီတော့တမ္မာဝါယမရဲ့တမ္မာတတိရဲ့တမ္မာတမာတိရဲ့ဆိုတော့မဲ့ခင်၃ပါးဒါတိလမဲ့ခင်ခေါ်တယ်ဗာမဲ့ခင်ခေါ်တယ်ဒီတမာတိမဲ့ခင်ဒါက တမာရီမဲ့ခင်ပြည့်စုံသွားတော့ဒီပေါ်မှာရှုစိတ်ကလေးကရှုမှတ်တဲ့အာယုံပေါ်မှာတီးနေပြီတစ်ချက်မှလိုက်တီးသွားလိုက်တစ်ချက်မှလိုက်တီးသွားလိုက်တစ်ချက်မှလိုက်တီးသွားလိုက်နိဗ္ဗာန်တရားတွေမဝင်တော့အဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကမြင်နေတယ်နောက်ကလည်းမဆိတ်ရှေ့ကလည်းမဆိတ်နောက်နောက်ကလည်းမဆိတ်မဆိတ်ကြီးတယ်ပဲတစ်စင်တန်းနဲ့အဲ့ဒီမှာရှုမှတ်စိတ်လေးမြင်နေပြီဒီပေါ်မှာတီးနေပြီဆိုတဲ့ခါကျတော့ကြာကြာလေးတီးလာတဲ့ခါကျတော့ ဟောင်းနေဆိုရင်လည်းပဲတင်းလာတဲ့သဘောလေးပဲတွေ့တော့တယ်။ဘိန်နေလို့ရှုမှတ်ရင်လည်းပဲရောသွားတဲ့သဘောလေးပဲတွေ့တော့တယ်။ဝမ်းပိုက်ဆိုတဲ့ပြဉ္ညာတရံပြောက်အဲ့ဒီပြဉ္ညာတရံလေးပြောက်ပြီးတော့ပရမတ်တင်းသဘောလေးနဲ့ရောသဘောလေးကိုသိနေတာအမှန်တည်းလားအမှားတည်းလားအမှန်တည်းမို့တမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားဟောဒါတမ္မာဒိဋ္ဌိမဲ့ခင်ဖြစ်သွားတယ် အဲ့ဒီအမှန်တိုင်းသိဖို့အမှန်တိုင်းမြင်ဖို့ကိုတမ္မာသင်္ကပ္ပဆိုတာကဉာဏ်မှပြန်လိုက်ရင်မှန်စွာကြံစီခြင်းလို့ပြောတာဒါပေမဲ့လို့ကြံစီတွေးတောနေတာကိုဆိုလိုတာမဟုတ်ဘူးဒီရှုမှတ်ရာအာယုံပေါ်မှာဒီရှုစိတ်ကလေးရောက်သွားအောင်ဒီတမ္မာသင်္ကပ္ပကတွန်းပို့လိုက်တဲ့သဘောတင်ပေးလိုက်တဲ့သဘောလေးအဲ့ဒါကိုတမ္မာသင်္ကပ္ပခေါ်တယ်ဘုမာအဖြစ်ဘုန်းကြီးတို့ရိတ်တာဆိုရင် စိုးစိုးပိုင်းကဘုန်းကြီးရိတ်တာဘုန်းကြီးနေတဲ့အကြောင်းကနေပြီးတော့အကြောင်းပေါ်ကနေကြည့်လိုက်ရင်ရွှေရုံဘုရားကြီးကိုတန်းပြီးဖူးနေရတယ်အခုကြတော့ဆောက်ဝီတွေကကွဲသွားတယ်။နောက်ဓမ္မယုံကြီးဆောက်ရတဲ့ခါကျတော့လေဓမ္မယုံကြီးကနေပြီးတော့ရွှေတဘုံဘုရားကြီးအောက်ထက်ကရောအပေါ်ထက်ကရောလမ်းပြီးတော့ဖုလို့ရတယ်။အခုမရှိတော့ဖုလို့မရတော့ကွဲသွားတယ်။အခုကြတော့ဘုန်းကြီးရဲ့ဒီမှာ၆ထပ်သင်္ချောင်းတော်ကြီး။အဲ့ဒီ၆ထပ်သင်္ချောင်းတော်ကြီးရဲ့ဖူးမှာအဲ့ဒီဘုံကနေဖူးလိုက်မှပဲရွှေတဘုံဘုရားကြီးဖူးရ။အဲ့ဒီတော့ ရှင်မင်းဝင်ရိတ်တာကိုရောက်ဖူးတဲ့ပုဂ္ဂိုလ်ဒီပေါ်မှာလေးရှိရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကဟောတင်ချောင်းပုံကြီးကနေပြီးတော့ညညဆိုရင်ဈဉ္ဉံလေးရှောင်ရင်ဖြစ်စီတင်ချောင်းအပေါ်မှာတက်ပြီးတော့တင်တင်ရဲ့ဥမှာဇေဒီလေးရှိပါတယ်ကုတော်မြေဇေဒီလေးအဲ့ဒီတင်ဥမှာတက်ပြီးတော့မိမိတရားလေးရှုမှတ်နေမယ်ဆိုရင်အဲ့ဒီကနေပြီးတော့လှမ်းပြီးတော့ရွှေကုံဘုရားပေါ်မှာရွှေကုံဘုရားကြီးကိုလှမ်းပြီးတော့ကြီးညိုမယ်ဆိုရင်ကြီးညိုလို့မရဘူးလားဖူးမြော်လို့ရတယ်ကြီးညိုလို့ရတယ် အဲ့ဒီလိုရောက်ဖူးတဲ့ပုဂ္ဂိုလ်ကနေပြီးတော့မရောက်ဖူးသေးတဲ့အခုမှအသိရောက်လာတဲ့ပုဂ္ဂိုလ်ကိုဒီ၆တက်သိဉ္ဇုံကြီးဘဝနေပြီးတော့ရွှေတုံဘုရားကြီးဖူးလို့ရတယ်ဖူးမလားအာဖူးကျင်တာပေါ့လိုက်ပြသားမအောင်ဆိုတော့အရင်ရောက်ဖူးတဲ့ဖူးဖူးတဲ့ပုဂ္ဂိုလ်ကခေါ်သွားပြီးတော့အဲ့ဒီမှာဟိုမှာပဲလို့ညွှန်လိုက်တဲ့စီကိုဒီအသစ်ဖြစ်တဲ့ပုဂ္ဂိုလ်ကလှမ်းကြည့်လိုက်ရင်ရွှေတုံဘုရားကြီးမဖူးရဘူးလားဗျာအဲ့ဒီလိုပဲအခုတမ္မာသင်္ကပ္ပဆိုတဲ့မေခင်လေးကရှုမှတ်ရအာယုံကို အာယုံဘောကိုအမှန်တိုင်းသိဖို့အတွက်ရှုမှတ်ရအာယုံဘောကိုရှုစိတ်ကလေးကိုရောက်သွားအောင်ဒီမှာညွန်ပို့လိုက်တဲ့သဘောကိုတမ္မာသင်္ကပ္ပခေါ်တယ်။ဒါကြောင့်မို့တမ္မာဒိဋ္ဌိရဲ့တမ္မာသင်္ကပ္ပရဲ့ကပညာမဲ့ခင်နှစ်ပါးအဲဒါတမာရိမဲ့ခင်က၃ပါးပညာမဲ့ခင်က၂ပါးပေါင်းလိုက်ရင်မဲ့ခင်၅ပါးအဲ့ဒီ၅ပါးကိုကာရကမဲ့ခင်လို့ခေါ်တယ်။ဗာမဲ့ခင်ခေါ်တယ်။ ကာရကံမဲ့ခင်ဆိုတာဒီ၅ပါးပြည့်စည်အောင်ပြုလုပ်သွားတာမှတ်ချက်တစ်ချက်တိုင်းမှတ်ချက်တစ်ချက်မှတ်လိုက်တိုင်းဒီ၅ပါးပြည့်စုံနေတယ်မှတ်ချက်တစ်ချက်မှတ်လိုက်တိုင်းဒီ၅ပါးအဲဒီမှာတမ္မာဝါယမတမ္မာတတိတမ္မာတမာရိတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဒီ၅ပါးပြည့်စုံသွားတယ်သီလမဲ့ခင်ဆိုတာကဘုန်းကြီးတို့သီလစင်ကြယ်အောင်ရောက်စာတွေကစောင့်တိန်ထားလို့ရှိရင်သီလမဲ့ခင်သုံးပါးမပြည့်စုံဘူးလားပြည့်စုံပြီးသားနဲ့အခုရှုမှတ်ချက်တိုင်းမှတ်ချက်၅ပါး ဒီမဲခင်၅ပါးနဲ့ပေါင်းလိုက်ရင်မဲခင်ဘယ်နှပါးဖြစ်သွားလဲမဲခင်၈ပါးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအခုရှုပွားအားထုတ်နေတာဟာမဲခင်၈ပါးကြီးပွားနေတာမှတ်ချက်တိုင်းမှတ်ချက်တိုင်းမဲခင်တရားတွေပွားနေတာဒါကြောင့်မို့အခုဒီမှာယဟန်တော်လေးဟာသူမဲခင်တရားတွေပွားလာခဲ့ပွားလာခဲ့တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပစတဲ့မဲခင်၈ပါးတရားကိုမြတ်စွာဘုရားဟောပေးတာ အဲ့ဒီဟောပေးလိုက်တဲ့အချိန်မှာပဲဒီယဟန်တော်လေးဟာသူလူဘဝတုန်းကယဟန်ဘဝနဲ့တခါနဲ့ဒီတရားတွေကိုဘာဝိတာဘူလိကတာအချိန်များစွာအချိန်ပါများစွာရှုနေတဲ့အနုယုတ်တော်နောက်ဆုံးထွက်တဲ့တရားကိုပဲသူရှုတယ်။အဲ့လိုရှုမှတ်လာတဲ့ဝိပဿနာပါရမီကုသိုလ်တွေလည်းပါလာတယ်။မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားလိုက်တယ်။ဟောကြားလိုက်တဲ့အချိန်မှာပဲ မြတ်စွာဘုရားဟောတဲ့တရားတော်ကိုနားတယ်ခန္ဓာဉာဏ်သွင်းပြီးနှလုံးသွင်းလိုက်တဲ့အခါကျတော့ဘုရားရှင်ရဲ့တရားတော်လေးဆုံးရောအေးနတ်သားဟာသောတပတ္တိမဉ္ဇဉ်ပူညာဆက်ရောက်ပြီးတော့သောတပန်တည်သွားတယ်။ဗာတည်သွားတယ်။သောတပန်တည်သွားတယ်။သောတပန်တည်သွားပြီဆိုတဲ့အခါကျတော့ဘယ်တော့မှ အပယ်ကိုမလန်းနိုင်တော့အပယ်ကိုလန်းနိုင်ပါဦးမလားမလန်းနိုင်တော့ဒီတိုင်းဆက်ပြီးတော့အထုတ်သွားမယ်နှလုံးသွင်းသွားမယ်ဆိုရင်နတ်ပြည်မှာပဲရဟန္တာတိအောင်မဖြစ်နိုင်ဘူးလား။ ယန္တတရားဖြစ်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီညာမိမိခုတတိပဋ္ဌာန်တရားတွေကိုအနုယုတ်တော့အစင်မပြတ်တနေ့လုံးညအိတ်ချိန်လေးခြံပြီးကြံတဲ့အချိန်လေးထိအောင်နှလုံးသွင်းရှုမှတ်ပွားများအားထုတ်ပါလျက်နဲ့တထိုင်တွင်းမှာတရားမရသေးဘူးဆိုရင်လည်းအာမငယ်ပါနဲ့ဆက်ပြီးကြိုးစားရင်တေကံနည်းမှာတရားရနိုင်တယ်ဘယ်အချိန်မှာတရားရနိုင်လဲတေကံနည်းစေစေမှာတရားရနိုင် တကယ်လို့အဲ့ဒီအချိန်ထိအောင်ကိုစူးစမ်းပြီးရှုမှတ်နေတယ်နောက်ဆုံးအချိန်ထိအောင်တရားညောင်ဆောင်ပေါ်မှာဂရင်ညောင်ဆောင်ပေါ်ရောက်တဲ့အချိန်ဖုံးလိုက်ဖုံးလိုက်ဖြစ်နေတဲ့အချိန်မှာလည်းသတိထားပြီးရှုမှတ်နေတယ်ဒါပေမဲ့ပါရမီမပြည့်စုံလို့မိမိမှာတရားထုမရသေးဘူးဆိုရင်လည်းပဲဘာမှအငဲ့စရာမလိုပါဘူးဒီတိုင်းရှုမှတ်မှုလေးနဲ့ဘဝကူးသွားရင်ဝိပဿနာဘာဝနာ ကုသိုလ်စိတ်ကလေးကဒုက္ကတိပုံလားဒုက္ကတိပုံလား အေးသူကတိဆိုတဲ့ဟောဒီမှာနတ်ပြည်နာလောကလူပြည်လူလောကအဲ့ဒီနတ်ချမ်းသာလူချမ်းသာရရှိသွားမယ်အဲ့ဒီရောက်တဲ့အခါမှာလေအခုပြောတဲ့အတိုင်းဓမ္မဂရိကနတ်သားနဲ့တွေ့လို့ပဲဖြစ်စေဘုရားရှင်ကိုရောင်မြတ်ကြီးတက်တော်ထင်ရှားရှိနေတဲ့အချိန်မှာပဲဖြစ်စေအဲ့ဒီအချိန်မျိုးမှာဓမ္မဂရိကနတ်သားရဲ့တရားနာရလို့ပဲဖြစ်စေဘုရားရှင်ရဲ့တရားနာရလို့ပဲဖြစ်စေဒီပုဂ္ဂိုလ်ဟာတရားအသိဉာဏ်တူတွေမရနိုင်ဘူးလားကဲဒီလိုဆိုရင်မိမိတို့ဒီမှာတရားအားထုတ်တာတွေ ကိုအားထုတ်လို့ဒီကုတရားမရဘူးဆိုပေမဲ့လို့အလကားဖြစ်ရလားမဖြစ်ဘူးဒီဟာတွေကသူ့နေရာနဲ့သူသူ့အချိန်တန်ပြီဆိုရင်ဒီအကျိုးတွေမရနိုင်ဘူးလားကဲဆိုကြည့်လိုက်နတ်စည်းစိမ်များခံဆန်းစားပျော်ပါထင်နှံ့ရွာနတ်စည်းစိမ်များခံဆန်းစား ပျော်ပါထက်နှံ့ရွာဆိုကြည်ပါသို့ပင်ပျော်ပါမြတ်တရားရှာညာလွယ်ကူစွာသို့ပင်ပျော်ပါ မြတ်တရားရှာညာလွယ်ကူစွာဆိုလိုက်ပါေမိမိတို့အားထုတ်ထားတဲ့တရားတွေဟာမိမိတို့အတွက်အလားတဖြစ်မသွားဘူးတထိုင်တွင်းမှာမရရင်ဘာမှစိတ်တမကြနဲ့စိတ်အားမငင်းနဲ့ မနေ့ကဘုန်းကြီးပြောတဲ့အတိုင်းပဲဆက်ပြီးကြိုးစားအောင်ပဲဆရာတော်ရဲ့ရွှေမင်းအောင်ဆရာတော်ရဲ့တရားစခန်းမှာမိမိတို့တရားတွေမထူးခြားသေးဘူးဆိုရင်နောက်ကြွလာမယ်ဘုန်းကြီးတို့ဇွန်10ရက်ဟိုမှာတရမရံဒီဆရာတော်ဘုရားကြီးရဲ့တပည့်ဖြစ်တဲ့ပုဂ္ဂိုလ်ကြွရောက်လာမယ်အဲ့ဒီမှာဆက်လက်ပြီးတော့အာထုတ်အာထုတ်ရင်မိမိရဲ့ပါရမီလျောက်သိဉာဏ်လေးတွေဖြစ်လာမယ်တကယ်လို့အဲ့ဒီမှာလည်းမဖြစ်သေးဘူးဆိုရင်လည်းဘာမှစိတ်ဓာတ်မကြနဲ့ နောက်မြန်မာနိုင်ငံကကြွလာတဲ့ဆရာတော်ဘုရားများကြွလာရင်စစ်ပြီးအာထုတ်အဲ့ဒီလိုပဲဆက်ဆက်ပြီးအာထုတ်ရင်တစ်ချိန်ပြီးတစ်ချိန်တစ်ချိန်ပြီးတစ်ချိန်တစ်ချိန်ပြီးတစ်ချိန်အလေးအကျက်တွေများလာတဲ့အခါကလာကြတော့စိတ်တည်ငြိမ်မှုတမာတိအားရရောအထူးအာမကောင်းဘူးလားအားကောင်းလာတဲ့အချိန်ယူရင်မြတ်စွာဘုရားဟောတဲ့တမာဟိတောယထာဘူတံပဇာနာတိတမာတိရပြီဆိုရင်ယထာဘူတဉာဏ်ရမယ်။ဘာဉာဏ်ရမှာလဲ ယထဗုဒ္ဓဉာဏ်ဆိုတာအမှန်သိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်လောဘတော့မကြီးနဲ့နော်ဘုရားယောဂီတွေကလောဘကြီးတယ်ရှေ့ပဲရောက်ရှင်နေတယ်အခြေခံကစပြီးတော့အခြေခံနိုင်နေမှပိုင်နိုင်မှဖြစ်မှာလေတမာရီခိုင်မှဖြစ်မှာလေတမာရီမခိုင်မဲနဲ့ပုံညာလေးကိုလှမ်းလှမ်းပြီးတော့မမှန်းနဲ့လေတမာရီခိုင်အောင်ကိုကြိုးစားရလိမ့်မယ်ပထမအခြေခံကိုကြိုးစားရမယ် ရသော်ဘုရားကသူ့ရဲ့တပည့်တော်ဝကတွေကိုတမာရင်ဘေးကွေပါဝေထားဆိုတာအချိန်ပေါင်းများစွာတတိပေးတာတမာရီဖြစ်အောင်ကြိုးစားကြအချက်သားတို့တမာရီဖြစ်အောင်အားထုတ်ကြတမာရီဖြစ်အောင်ပဲကြိုးစားခိုင်းတယ်တမာဟိတောယတ္တဗုဒ္ဓံပဇာနာတိမင်းတို့တမာရီဖြစ်ရင်ဉာဏ်ဖြစ်လိမ့်မယ်အမှန်သိတဲ့ဉာဏ်တွေပေါ်လိမ့်မယ်ရုပ်ကိုရုပ်တိုင်းသိမယ်နာမ်ကိုနာမ်တိုင်းသိမယ်အကြောင်းကိုအကြောင်းတိုင်းသိမယ်အကျိုးကိုအကျိုးတိုင်းသိမယ်အဖြစ်ကိုအဖြစ်တိုင်းသိမယ်အပြက်ကိုအပြက်တိုင်းသိမယ် မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောတွေကိုအကုန်လုံးသိလိမ့်မယ်ယထာဘုဒ္ဒဉာဏ်ရလိမ့်မယ်မြတ်စွာဘုရားဒါကြောင့်ဘုန်းကြီးတို့ယောဂီများလောမကြည်နဲ့လောဘမကြည်နဲ့ရှုမှတ်တဲ့အခါကာလမှာမိမိဆရာသမားညွှန်ပြတဲ့အတိုင်းကိုသာရှုမှတ်နေပါရှုမှတ်လို့တည်ငြိမ်မှုတမာရီအားကောင်းရင်ဖြစ်တဲ့ဖြစ်တတ်တဲ့ဉာဏ်သူ့ဟာသူဖြစ်လာလိမ့်မယ်ဘုန်းကြီးတို့ရှုမှတ်ရမယ့်အလုပ်ကယောဂီရဲ့အလုပ်ဘယ်သူအလုပ်လဲ သိရမယ့်အလုတ်ကဉာဏ်ရဲ့အလုတ်သိရမယ့်အလုတ်ကဘယ်သူလုပ်လဲဉာဏ်ရဲ့အလုတ်ကိုကိုကတွေးတွေးပြီးတော့ရှောက်စဉ်းစားပြီးတော့ဟိုဉာဏ်ဆိုရင်လည်းဘယ်လိုဖြစ်လိမ့်မလဲဒီဉာဏ်ဆိုရင်လည်းဘာတွေဖြစ်မှာပါလဲမရောက်သေးဘူးမတွေ့သေးဘူးကိုကမှန်းဆပြီးတော့စဉ်းစားနေပြီအဲ့ဒီလိုကြိုပြီးတော့စဉ်းစားနေလို့လည်းပဲအမှန်သိပါမလားအမှန်သိခြင်းရင်အတိတ်ရဲ့အနာဂတ်ရဲ့ပြစ္ဆုတ်ပံရဲ့ကာလသုံးပါးရှိတယ် ကာလသုံးပါးမှာဘုန်းကြီးတို့ယောဂီများအမှန်တိုင်းသိခြင်းအတိတ်ကိုစဉ်းစားပြီးကြည်ရမှာလားအနာဂတ်ကိုညှော်တွေးပြီးကြည်ရမှာလားပြစ္ဆုတ်ပန်တဲ့ကြည်ရမှာလားပြစ္ဆုတ်ပန်တဲ့ဖြစ်စေဖြစ်ခိုက်ကလေးကိုကြည့်ပေါ်စေပေါ်ခိုက်ကလေးကိုကြည့်အဲ့ဒီဖြစ်စေဖြစ်ခိုက်ပေါ်စေပေါ်ခိုက်ကလေးကိုကြည့်ရင်အမှန်တိုင်းသိလိမ့်မယ်ဖြစ်လာတာလေးကိုဖြစ်တဲ့အတိုင်းလေးပဲသိလိမ့်မယ် ပေါ်လာရင်ပေါ်လာတာလေးသိလိမ့်မယ်အဲ့ဒီပေါ်လာတာလေးဟာအခုပေါ်လာပြီးရင်အခုပြတ်သွားပြီဆိုရင်လည်းပြတ်သွားတာလေးသိလိမ့်မယ်အတိတ်ဆိုတာကပြီးခဲ့ပြီပြီးခဲ့တာတွေကိုပြန်စဉ်းစားကြည့်ရင်တိတိကျကျကြီးမှန်မှန်ကန်ကန်ကြီးဖြစ်ဖို့ဆိုတာလွယ်ပါမလားမလွယ်ဘူးမှန်မှန်ကန်ကန်ကြီးပြန်သိဖို့မလွယ်ဘူးဘုန်းကြီးတို့ယောဂီများတော့မသိဘူးဘုန်းကြီးတို့ဆိုရင်မနေ့ကပြောတာဒီကနေ့ပြန်ပြန်မေ့နေတယ်ပြန်စဉ်းစားရင်တောင်တည်မဟုတ်ချင်တော့အဲ့ဒါ အတိတ်ဆိုတာကပြန်စဉ်းစားကြည့်တိတိကျကျမှန်မှန်ကန်ကန်သိဖို့လိုသိဖို့မလွယ်ဘူးအနာဂတ်အနာဂတ်ဆိုတာကိုရောက်မှမရောက်သေးပဲတွေ့မှမတွေ့ရသေးပဲကိုယ့်အကူမှန်းကြည့်တာမှန်းဆကြည့်တာကြီးကရောအမှန်တိုင်းသိနိုင်ပါမလားဘယ်လုံးမှမသိနိုင်အဲတော့တကယ်သိကျင်ရင်အမှန်တိုင်းသိကျင်ရင်ပိစုပန်တဲတယ်လေးရှုအခုလည်းပဲခွန်ကြီးတို့ပိစုပန်တဲတယ်လေးရှုပိစုပန်တဲတယ်လေးရှုသွားရင်အမှန်သိနိုင်မယ် ဖောင်းရင်ဖောင်းတာလေးပဲရှုပင်ရင်ပင်တာလေးပဲရှုသို့မဟုတ်ဝင်လေလေးရှုရင်လည်းပဲဝင်လေလေးကိုသိအောင်ရှုထွက်လေလေးကိုသိအောင်ရှုဒါကိုပဲသိအောင်ရှုသူ့ရှုနေလို့ရှိရင်ဝင်လေလေးရဲ့ထိခိုက်သွားတဲ့သဘောထွက်လေလေးရဲ့ထိခိုက်သွားတဲ့သဘောသိလိမ့်မယ်ဖောင်းမှုပိန်မှုလေးရှုတဲ့ပုဂ္ဂိုလ်ဟာလည်းပဲဖောင်းနေဆိုရင်ဝမ်းဝမ်းမိုက်တဲမှာဝါယောဒရဲ့တွန်းကန်လှုပ်ရှားရွေ့ရှားနေတဲ့သဘောသိလိမ့်မယ် ။ဘိန်းနဲ့ဆိုရင်လည်းဝါရောဓာတ်လေးရဲ့တည်ယူခြင်းတည်ယူရွေ့သွားတဲ့သဘောရော့သွားတဲ့သဘောဒီသဘောလေးတွေသိချာသိနိုင်မယ်။ဒါသိချာသူ့ရဲ့ပစ္စုပန်ဖောင်းခက်ကလေးမှာဖောင်းတယ်လို့ရှုခိုက်မှသိရမယ်။ပိန်ခိုက်မှာပိန်တယ်ရှုခိုက်ဒီမှာသိမယ်။ဝင်လေလေးဝင်လာခိုက်မှာရှုမှအဲ့ဒီမှာထိသွားတာလေးသိမယ်။ထွက်လေလေးထွက်ခက်ကလေးကို ရှုမှထွက်လေလေးရဲ့ထိသွားတာကိုသိမယ်။အဲ့ဒီကံမှာဝင်လေလေးဝင်လာရင်ဤသွားတာသိရင်သိမယ်။ထွက်လေလေးထွက်သွားရင်နှွေးသွားတာသိရင်သိမယ်။ အဲတော့သူပြစ္ဆုတ်ပန်တဲ့တယ်လေးရှုနိုင်ရင်ပြစ္ဆုတ်ပန်အမှန်ကိုမသိနိုင်ဘူးလားအမှန်သိနိုင်တယ်ဒါကြောင့်မို့ပြစ္ဆုတ်ပန်တဲ့တယ်လေးကိုရှုပါ ရှုရင်နဲ့စိတ်တည်ငြိမ်မှုတမာတိတွေအားကောင်းလာရင်ဉာဏ်သူ့ဟာသူပေါ်လာပါလိမ့်မယ်ဟုတ်တယ်မဟုတ်လားေးကြီးခါညံမပေါ်လို့အာမငယ်နဲ့ဒီနေ့ဘုန်းကြီးတို့ယောဂီများဝိပဿနာဂုံကြီးပြတရားတော်လို့တထိုင်နေနဲ့မှာကိုရှုမှတ်လို့တရားမရသေးရင်ဆက်ရှုရင်ဘယ်ချိန်တရားရနိုင်လဲ ဒေဂန်ဤစေစဲမှာတရားရနိုင်တယ်တကယ်လို့ဒေဂန်ဤစေစဲမှာရှုမှတ်နေတယ်တရားညောင်ဆောင်မို့ရောက်တာတော့တတိမလွတ်ဘူးရှုနေတယ်ဒါတော့ပါရမီမပြည့်စုံသေးလို့တရားမရရင်သေသည်ချာမဲ့မှာအပေပုံရောက်မှာလားသူကတိပုံရောက်မှာလားတကယ်သူကတိပုံဖြစ်တဲ့နတ်ပြည်နာလောကရောက်မယ်အဲ့ဒီနတ်ပြည်နာလောကရောက်ပြီးတော့လည်းပဲဓမ္မဂတိကနတ်သားရဲ့တရားနာလို့ဖြစ်စေမြတ်စွာဘုရားရှင်ရဲ့တရားနာလို့ဖြစ်စေ ဘုန်းကြီးတို့ယောဂီများတရားအသိဉာဏ်တူတွေမရနိုင်ဘူးလားနောက်ဆုံးပါရမီပြည့်စုံမယ်ဆိုရင်ယဟန္တာတိအောင်မဖြစ်နိုင်ဘူးလားအဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကို အားပေးတဲ့အနေအားဖြင့်ဘုန်းကြီးကဝိပဿနာခုံကြီးပြတရားလေးတွေဟောကြားပေးခြင်းဖြစ်ပါတယ်တထအသေကွန်တောဒေဝလောကေနိဗ္ဗတိတဝဓမ္မဂတိကဒေဝဗုဒ္ဓတာဓမ္မံသုတ်တဝရဟတံဘာပုနာတိ တထတုတေကံဤဆဲဆဲချင်းခါကာလ၌အသေးကွန်တော်တရားထုကိုမရသေးသည်ရှိသောဒေဝလောကေနတ်ပြည်နာလောက၌နိဗ္ဗာန်တေတဝါဖြစ်၍ဓမ္မဂရိကဒေဝပုဒ္ဒတဓမ္မဂရိကနတ်သားဤဓမ္မတရားကိုသုတ်တော်အားကြားနာရ၍အရဟတံအရတဖို့သို့ပါပုနာတိကောင်းစွာမသွေရနိုင်ရောက်နိုင်ပါပြီတည်း